မဟာဗောဓိမံဆရာတော်ဘုရားကြီးနတ်လူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌ရှိရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ပိတာရဲ့ပြုချေရမယ်အလုတ်သုံးပိုင်းကနေထိုင်ကမထမ်းကြောင်းပြောရတာနော်ထိုင်ပုံထိုင်နည်းတယ်ဟုတ်ဟိုဘာရဲနဲ့တွေ့လိုက်ရင်ဟိုဆံပုံနေမကဘူးမှန်ပြီးပါပါသွားတယ်ဟုတ် အဲဒီမှန်ပြီးမှတို့နာပြီးသားကမှန်နေဟုတ်ကလားဗျာသူဒီတိကဟိသူအရှင်ကမ္မထာလုံးမှာတာကျန်တာတွေကအများအားပေါ်တာမှမဟုတ်ပဲဧည့်တဲ့ကမ္မထာလုံးမှာတာဟိအရေးကြုံရင်သုံးဖို့လို့မှတ်သမ်းပါဟုတ်ကလားဖြစ်နိုင်လို့ယောဂီတို့တတ္တိရှိရင်နှခေါင်းတစ်ချက်တည်းခွေးနာခဲ့တာကဲဟိုတောင်ကောင်းလေးဟိတတိဘယ်မှထွက်တော့ဘူးလေ ဟုတ်ကလားဗျာသူကမိမိစိတ်ကိုမနိုင်လို့ဟုတ်ကလားဒီဝရိယလို့ဆိုတဲ့ရေစွမ်းတတိနဲလို့တာဟိုစိတ်မထွက်တော်ဟဲသူလည်းတတိနဲ့တော်ဟဲဆိုတော့တွားရတွားရလိုက်မှတ်ပြရတာလေဟိဝေဒနာရောစိတ်ဓာတ်ရောဓမ္မရောကဟုတ်ကလားသူအတိကမဟုတ်ဘူးသူဟောနာသူဝအတိကဟိအဲတော့ယောဂီတို့တရားပယ်ကရမယ်ဆိုတော့ခွန်ထိတ်ကရမလို့မှတ်တာဟိ ပြီးတော့နှာခေါင်းထိတ်နိဗ္ဗာန်ထိရှိတယ်လို့ဒီလိုလည်းမှတ်ထားဟုတ်ကလားဟင်ဟင်အဲ့တော့နာသီဝနဲ့လေနဲ့တိုက်တာမှတ်တဲ့ယောဂီဘာတွေ့မှာတော့လေနဲ့နှာခေါင်းနဲ့တိုက်တဲ့အကြောင်းမှတွေ့မယ်ဒါကလည်းဘာမှမတွေ့ဘူးဟုတ်ကလားသူယောဂီတို့ဘာတွေ့နေတော့ဝင်ဘလူနေတော့ထွက်ဘလူနေတော့ဝင်ဘလူနေတော့သူထွက်တော့ဟောအဲ့ဒါပဲနေတာပဲအဲ့ဒါနိဗ္ဗာန်ထိသွားမှာအဲ့လိုတုတ်ခိုင်သွားမှာဟုတ်ကလားဗျာ သူဒီဘယ်တော့မှကြောက်ဘူးကျန်တာတွေကြောက်ကောင်းကြောက်မလေဟင်ဘာဖြစ်လို့တော့ဟိုလူရဲ့ဟိုဝင်မှုထွက်မှုကမွေးကလေးကပေထိရှိတာထင်ကြအဲ့တော့ဟိုတိုက်လီအေးရင်ဒုနှခေါင်းဘယ်လိုနေမလို့အေးမှာဗျာဟုတ်ကလားတိုက်လီကမွေးတော့ဒုနှခေါင်းဘယ်လိုနေမလို့မွေးမှာဗျာအဲ့ဒါပဲနေကြပါဗျာဘာမှလိုက်ရှာမနေနဲ့ သူ့ဝါကောင်အေးအေးစိတ်ထိုင်ကြရမယ်ဟိုမှတ်နေရမှာပဲထင်လားဟုတ်ကလားဗျာဟိတရားမတွေ့ဘူးလို့ပြောဖို့လိုသေးလားအဲ့ဒါတရားပဲဟုတ်ကလားဗျာနှာခေါင်းနဲ့လေးနဲ့တိုက်တာမှတ်တဲ့ယောဂီအဲ့ဒါတရားပဲအဲ့ဒါသဲလုံသားပဲတရားတွေ့ဖို့ရသို့မဟုတ်ဖြစ်မှုပြက်မှု အမှုပေါ်ဖို့ရရဲ့သဲလုံသားဟုတ်ကလားဟိအမှုတမှုမှာသဲလုံသားဆိုတာမရှိဘူးလားအဲ့ဒါသဲလုံသားပဲကြာဟင် အဲ့ဒါကိုစိုးသွဲမြဲမြဲယုံပြီးပါအဲ့ဒါလေးကိုတို့ကြည့်လိုက်ရင်လေကအေးလို့တိုက်လေအေးတော့နှာခေါင်းပဲလို့ဖြစ်တယ်လေသိတာတွေကဘယ်လိုထားသေးတော့အေးတယ်လို့ပဲသိရမှာပေါ့ဟုတ်ကလားအဲသူတတ်နေတဲ့နှာခေါင်းကြီးအေးသွားရင်အဲအဲ့ဒီနှာခေါင်းမှာမှီတိနေတဲ့အသည့်ကလည်းအေးသည့်ပဲပြီးမှာဗျဟုတ်ကလားဒီလိုဆိုအပြင်အာယုံတိုက်ခိုက်မှုကိုတိုက်နှာခေါင်းတုံရှားဖောက်ပြန်နေတယ်ထင်တယ် နှခေါင်းလှူရှားဖောက်ပြမှုဒိုင်းအတိကလည်းပြိပေးနေရတယ်ကွာဒါသဘောကျဗျာဟင်လိုးလာပြီတင်လားဟင်ဒါဟိုခေါင်းအေးအေးနဲ့မှိုက်ရင်ဒါထင်ရှားလောက်ပါတယ်ဟင်တခါတို့တိုက်လေးကငွေတော့နှခေါင်းပဲလို့ဖြစ်တုံးများတိတာကဟောဗျာဟုတ်ဗျာအေးပြီလို့ကြောင်းတိပါမရဘူးလားဘာဖြစ်လို့တော့ဗျာကိုသိကျင်နေတိလို့ရဘာဖြစ်လို့တော့ ဟေးဟိုဟိုတိုက်ခိုက်တဲ့ဘက်ကအတိုက်ပဲလို့ခေါ်တဲ့အာယုံဘက်ကနှွေးနှွေးတိုက်ရင်နှာခေါင်းကဖောက်ပြန်တယ်လေနှွေးနှွေးပဲဖောက်ပြန်ပါဗျာဟုတ်ကလားအဲ့တော့သိတာလေနှွေးနှွေးသူ့နှာခေါင်းမီးပြီးပြီနေတို့ဒါကိုခါရဝิญဉ္ဇဉ်ကိုပြောတာတင်လေဟေးအဲ့တော့နှာခေါင်းမီးပြီးနေတဲ့ခါရဝิญဉ္ဇဉ်လေနှွေးဒဲလို့ပဲသိပါဗျာဟုတ်ကလားယောဒီလိုသူတိုက်ခိုက်မှုတိုင်ရုပ်ဖောက်ပြန်နေပြီရုပ်ဖောက်ပြန်တဲ့အတိုင်းနံလိုက်ပြီးနေရပြီဟေး ဟေ့ဒါပဲလိုက်ကြဗျာလို့သေးတော့သူများမေးဦးမလားမေးပါနဲ့ဗျာရှိပြီးသားကြီးပါဟေ့ဟေ့ဟိုတောက်တဲ့တောက်တဲ့နဲ့အော်နေတယ်နဲ့ဘာကောင်းလဲမေးရင်တော့ဟင်ဟိုဘာကောင်းလဲမေးရင်ခင်ဗျားတို့လူအဖြစ်သွားမှာပေါ့ဟိုကတောက်တဲ့ပါလို့ပြောနေတာကြီးဟုတ်ကလားဗျာအဲအဲ့ဒီမှာတောက်တဲ့တောက်တဲ့နဲ့အော်နေတယ်ဗျာနှောင်းထိတ်မှာဟင်အဲ့ဒါဘာကောင်းကြီးလဲမေးဦးမလားမေးပါနဲ့ဗျာအဲ့ဒီဘဲလုံးစားလေးသာကြည့်နေပါ ဟုတ်ကလားအဲ့တော့တို့ဒီမှာဟိုအာယုံလေးရဲ့တိုက်ခိုက်မှုဒိုင်းနာပြီးဝါလေးတတိကတ်တဲ့ပုဂ္ဂိုလ်ကဟုတ်ကလားဒီဝင်လေထွက်လေနဲ့နာပြီးဝါနဲ့အင်းတိုက်ခိုက်နေတာလေးကိုတတိလေးကပြီးမပြီးမချင်းမှတ်ပေးပါတို့ဒီလိုပြောခဲ့တဲ့ထင်ပထမနေ့ကပထမနေ့ကဘာလို့မပြီးမချင်းမှားမှာတော့လို့မေးတရားမရှိဘူးလားဟင်အော် ဝင်လေထွက်လေနဲ့နာသီဝတိုက်တာရဲ့အကြောင်းလေးကိုစုံစုံသိပြီးသိချင်လို့ဒီဖြေလေးထုတ်တာဟင်ဟင်ဝင်လေထွက်လေနဲ့နာသီဝတိုက်တာကိုမပြီးမချင်းမှတ်ပါလို့ဟိုတို့ဥပဒေလေးထုတ်ထားတယ်လေဘာကြောင့်ထုတ်ရတာတော့ဟောဗျာတော့အေးတရားအေးအေးအေးအခုပဲပြောပြီးအခုပဲပြန်မေးတာယူကြည့်ပြောချင်နိုင်တော့ဘူးလေဗျာဟင်ဟင်တို့ဟာတွေအခုပဲပြောပြီးအခုပဲမေးတဲ့ဥစ္စာကြီးကိုဟင် သုံးလုံးသိသိသိချင်တာဟုတ်လားဟောဝင်လေဝင်စားမှာအားကောင်းတဲ့အတွက်အတိုင်ကြမ်းဘူးလားအတိုင်ကြမ်းရောအေးရောမကြမ်းဘူးလားအပီလည်းကြမ်းလာမှာပေါ့ဟောဝင်လေကဟိုတိုက်လို့တဝက်လောက်ရောက်သွားတော့အာနင်းနေဟိုရုပ်သွားပြီထင်တယ်အဲလေလောက်လောက်ဖြစ်သွားပြီလေအဲ့တော့နှခေါင်းခံရတာရောဘယ်လိုနေတော့အဲအလားသားလောက်ပဲရှိမှာပေါ့တိတာတွေဟာကော ဒီလောက်ပဲသိပါပဲဟုတ်ကလားဗျာဝင်လေးလေးဆုံးတော့အာမရှိရှိလေးနဲ့သူကတက်ရဘူးဗျာဟင်အဲ့တော့နှခေါင်းဘယ်လိုနေတော့များခါရတဲ့ဘက်ကအဲ့နူးညံသွားမှာပေါ့ဗျာသိတော့ဟောဗျာဒီလိုဆိုဝင်လေးတစ်ချက်ရဲ့ပုံမိုင်းတူသလားဗျာအဲ့ဒါလေးကိုအပိုင်းလိုက်ပိုင်းလိုက်ကိုသိသိချင်လို့သဘောပေါက်တယ်ထွက်လေတဲ့ဒီတိုင်းပဲဟုတ်ကလားဗျာ ပြီးတော့ခေါင်းအေးအေးစိတ်ထိုင်ကြကြထားပေးပါဒီဥပဒေလေးလည်းထုတ်လိုက်ပေးတယ်ဟင်အဲ့တော့ဘာကြောင့်ခေါင်းအေးရမလဲစိတ်ထိုင်ကြရမလဲလို့ဆိုတော့ခေါင်းအေးစိတ်ထိုင်ကြမှာဝင်လေထွက်လေရဲ့လှုပ်ရှားမှုဟာပြီးပြီးပြင်းပြင်းရတယ်ဟုတ်ကလားခေါင်းမအေးဘူးစိတ်ထိုင်မကြရင်ဝင်လဲပူပူထွက်လဲပူပူဖြစ်နေတတ်တယ်ဟုတ်ကလားဗျာခေါင်းပူနေမှာဟိုဗျတွေးပူနေမှာဟိုဗျဟုတ်ကလား ဒီလိုဆိုဝင်လေနဲ့ထွက်လေကွဲပါအောင်မလားကွဲနိုင်တော့ဝင်လဲပူပူထွက်လဲပူပူပဲဟင်ဒီတဲ့များခေါင်းပူစိတ်ပူသွားရင်ဝင်မှန်းမသိထွက်မှန်းမသိတောင်ဖြစ်တာသေးလားဝင်နေထွက်တဲ့လူသာမှတ်နေရတာလေဟင်ဟင်ဝင်မှန်းမသိထွက်မှန်းမသိဖြစ်သွားတာတည်းအဲ့တော့ခေါင်းအေးအေးစိတ်ထိုင်ကြကြထားပါလို့ပေးတာလေးကဟင်ဝင်လေထွက်လေလေးရဲ့အကြောင်းကိုပြီးပြီးပြင်းပြင်းလေးသိစေချင်လို့ပါဟုတ်ကလားဗျာ ကောင်းအေးအေးဖိတ်ထိုင်ကြကြပါလို့ထားသလိုကြီးကအဲဟုတ်ပြီဗျာအာတန်အတန်တော်တော်များလားဟုတ်ဗျာပြီးတော့ဝင်ဆုံးထွက်ဆုံးလေးကိုတိတိပေးသမ်းပါဒီလိုဟောဥပဒေထုတ်ပေးတယ်မယ်ဟိဘာဖြစ်လို့တော့ဟိုဒီတတိထွက်တာဟာအဆုံးကထွက်တာတာအစကဘယ်တော့မှထွက်နိုင်ဘူးအစမှာသူကအလုပ်ရှိတုံးဘူးဗျဒီအလုပ်ကြီးတန်းတန်းနဲ့သူဘယ်ထွက်နိုင်လိမ့်မလို့ ဟုတ်လားအလုံးအားမသူကထွက်တတ်တယ်မျိုးကိုဗျဟိအဲ့တော့အလဲလောက်မှလည်းပဲသူအလုတ်ကဟိမပြီးတော့ပြီးတော့ထင်တယ်ဟိမပြီးသေးဘူးဗျအဲသူမှတ်တရားလေးရှိသေးဗျဟုတ်ကလားဝေဆုံးထွက်ဆုံးကြတော့သူကဟိုတိုက်တဲ့လေးတွေကနင်းညံ့တော့အာမကောင်းနေတဲ့တတိသူမှတ်တရားမရှိတော့ဘူးထွက်တရားရှိအဲ့ဒီကထွက်တာဟုတ်ကလားဗျာသဘောပေါက်သလားဟိမိမိဟို ဒီလိုလေးလုပ်တယ်ဆိုရင်ဒီစီကံလေးကိုသဘောပေါက်ထားမှကိုယ်ပိုင်စေတနာပေါ်မှာမို့ပါဒုခိုင်းလို့လိုရတာမဖြစ်သေးနဲ့ယောဂီတို့ကိုလုပ်တာယောဂီတို့ကိုယ်တိုင်သဘောပေါက်ပြီးစေနာပါပါလုပ်စမ်းပါဟုတ်ကလားဗျာဒီဒုတကတော့ပြောယုံပဲပြောနိုင်တယ်ဟိဟိုဖရာရှင်ကိုတော်တိုင်ကကြီးတယ်ဗျာပါတော့တွမေဝကိစ္စအာတပံအခါတာတော့တထာကတာဒါဖရာရှင်မိန်သွားတာလေတွမေဝကိစ္စအာတပံဆိုတာ တင်တို့ကိစ္စတင်တို့ကတင်တို့ကြောက်ရဆိုင်လုံးတယ်ဟုတ်ကလားဟင်ဟင်တထာကတာငါတို့ဖျားရှင်တို့မြည်ပြီးအခါတာတော့ပြောယုံမဲ့တတ်နိုင်တယ်တဲ့ဖျားကဟင်ဖျားကပဲလို့တယ်တော့ဒီလိုဆိုဖျားဖျားကိုသာတို့ကအပြောသမားပေါ့ယောဂီတို့ကပါတော့အာဟုတ်ကလားဟင်အာတို့ကတော့ပြောသမားကပြောတော့မှာဟင်အလုသမားကအဲ့ဒါပုံစံပြီးပြင်အောင်ဖော်ရမှာ ဟုတ်ကလားဗျာဟင်အဲ့တော့ဒီဝင်သုံးထွက်သုံးလေးနှစ်ခုမိမိတို့သိထားရင်ဟင်မိမိတို့တတိအပြင်မထွက်တော့ဘူးအဲ့တော့ဝင်ဆုံးထွက်သုံးလေးနှစ်ခုကိုသိပြီပါဆိုတာတတိအပြင်မထွက်အောင်လို့ဟုတ်ကလားဗျာဟင်အဲ့ဒါသဘောပေါက်ခဲ့လားအဲ့တော့တို့ဒီဝင်ဆုံးထွက်ဆုံးလေးနှစ်ခုကိုဖြည်းဖြည်းမိမိပြီးုံလေးပါဆုံးပြီလို့မှတ်ခိုင်းတာမဟုတ်ဘူးပြီးပါဆိုတာမှတ်ပါလို့ပြောတာမဟုတ်ဘူးလို့ဆိုလိုတယ်သဘောပေါက်သလား အဲ့တော့ဝင်ဆုံးလေးအဲပြလိုက်တာနဲ့ထွက်ဆာကအလိုလိုပေါ်ပြီးသားထင်တယ်ထွက်ဆုံးလေးပြလိုက်တော့ဝင်ဆာအလိုလိုပေါ်ပြီးသားထင်တယ်ဒီလိုဆိုတော့ဟိုရကန်းနဲ့နဲ့ပြောရင်ရကန်းနဲ့ကလူအိမ်လေးတူဒီကရောက်တို့တော့ဟိုသွားတာထင်တယ်ဟိဒီဘက်ကရိုက်ဖို့တော့ဟိုသွားတယ်အဲ့ဒီလူအိမ်ထွက်တာရှိပါအေးအဲ့ဒီတိုင်းကအဲ့ဒါတတိမထွက်အောင်ဖန်ပြီးခေါ်တယ်အဲ့ဒီခါကျယောဂီတို့ကိုယ်တိုင်အဲငါပတိဒီ အဲဝင်ဆုံးကထွက်တတ်ပြီသို့မဟုတ်ထွက်ဆုံးကထွက်တတ်ပြီကိုယ်ကိုယ်လည်းမြင်လာလိမ့်မယ်ထင်တယ်ဟင်ကိုယ်ကိုယ်လည်းငါအဲဝင်ဆုံးကငါပတိထွက်များဆုံးခေလို့ပြီးရင်ဒီနေရာလေးခယူဆိုင်လိုက်ရင်ထွက်နိုင်သေးလားဗျာဟင်ဟာငါပတိကထွက်ဆုံးကအများဆုံးလွတ်လွတ်နေတတ်တာပဲလို့ပြီးရင်သူ့နေရာလေးခယူဆိုင်လိုက်ရင်ထွက်ဖို့လိုသေးလားဗျာအဲ့ဒါပတိဟိုသိပြီးတဲ့လုံးတိုင်လေးနှစ်တိုင်ကိုမှတ်ထားသမ်းပါ ဟုတ်ကလားဗျာဒီလိုဆိုဟိုထိုင်နာနဲ့ပတ်သက်လို့လုံလောက်ပြီထင်ပါတယ်ဟုတ်ကလားဟိုဝေဒနာတို့စိတ်ဓာတ်တို့ဓမ္မတို့အကျံသာပြောခဲ့ပြီးသားလေမှတ်လို့ဖြစ်အောင်ပြောခဲ့ပြီးသွားနောက်မှအသေးသေးပြောပါမယ်ဟိအဲ့တော့တို့ဘင်းကြံကမ္မထရှိသေးတယ်ဟိတို့ဝိုးတို့သာလို့တော့ဣရိယပဋ္ဌပပပိုင်းလို့ဆိုတယ်ဣရိယပုံလေလျောင်းထိုင်ရသွားလားဟိ ဣရိယာပုတ်ဒီဒီလေးခုပဲရှိတယ်ထင်တယ်ခန္ဓာကိုယ်ကိုအပြောင်းအလဲလုပ်လို့ရတာလျှောင်းထိုင်ရသွားဟဲ့လူမျိုးထင်တယ်အဲ့ဒီလူမျိုးထဲမှာလျှောင်းတဲ့ဣရိယာပုတ်ကိုယောဂီတို့ဥပါမပေးပါနဲ့ဟုတ်ကလားဗျာအာထုခါတာယောဂီဟုတ်ကလားပြီးတော့အတွင်းထဲမှာရှိနေတဲ့သူအပြင်မှာစီးပွားရှာတုံးကအပြင်ကအလုပ်တွေလုပ်တုံးက လေဘူးမရှောင်မိုးရမရှောင်လုတ်ခဲ့တဲ့အပြင်းမီးလေးရှိတယ်ထင်တယ်ဟဲ့အတွင်းကတော့လောဘနှိုးလို့တောကနှိုးလို့တော်ထားပြနှိုးကြပြီးလောက်ရတဲ့အတွင်းမီးလေးရှိတယ်ထင်လားကျွာထဲမှာမင်းသမီးနဲ့လောက်ရတာထင်တယ်ဒီဒုစီတော့ဘယ်လိုခေါ်တော့ရန်ကုန်တော့ဘိမ့်မုတ်တယ်အော်ရောထဲရောမိဘထုတ်ပါပါတော့ဟိဟိသမီးမင်းကလည်းအဲ့ဒီတိုင်းည ဟိုတုတ်ရံကုန်ကဟိုဘိန်းကလည်းခြေရောအော်ရမီးနဲ့ဖုတ်ရတာတယ်ဗျတို့လာတဲ့ကြတော့သူမီးပြင်းမီးနဲ့ဖုတ်ရတာတယ်ဟဲ့အဲ့ဒါတွေကရိုးရိုးချေပြီးထိအော်နေတာသူမထွက်မချင်းငါသင်ခက်ခဲမှုလည်းညမှာပဲဟိုမှာသိလိုက်မှပါဒေါသတကြီးနဲ့လောက်ခဲ့တဲ့ပုဂ္ဂိုလ်ဒီမှာခဏပြီးတာမှတော့သူရိုးရိုးချေပြီးတာမှသူအော်နေတဲ့သူလဲတာမှဟုတ်ပဲဟုတ်ကလားဗျာပြီးတော့စိတ်ကလည်းအာယုံမှမရသေးခင်ဟုတ်ကလား ဟင်ဝေဒနာကိုရောသူဆက်ခံတတ်ပါမလား။ဒါဝေဒနာရဲ့သဘောမတူဆက်ခံတတ်ဘူးကြီးရ။ဟုတ်ကလား။ဝေဒနာရဲ့သဘောတူမှဆက်ခံတတ်တာ။ဟုတ်ကလား။အဲလူကကလူကငန်လို့ဒီတရားကိုပြောတော့လေသူသဘောမတူဘူးထင်တယ်ဟဲ့။သူသဘောတူရင်ဆက်ခံလို့မကောင်းဘူးလား။ညဝေဒနာလည်းလူကကလူကငန်လား။အတူတူပဲထင်တယ်။ဟင်အတူတူပဲလား။ဟင်တို့တော့အဲ့ဒီဂွားပါနဲ့ကံကံဟာပေါင်းတိုက်ရင်အဲ့ဒီလိုအမှန်မျိုးပြောလို့ပြောထားရှိတယ်။ မှန်တဲ့ပုဂ္ဂိုလ်ဟာဘူးပြပြထင်တယ်ဟင်လက်ပတ်ချင်တဲ့ပုဂ္ဂိုလ်ကပြေချွဲချွဲထင်တယ်ဟုတ်ကလားအဲ့တော့တို့ဝေဒနာကလည်းခင်ဗျာအမှန်တရားပြောတာခင်ဗျာမှာဟောလို့ဒုက္ခတွေရှိနေတယ်ခင်ဗျာထဲမှာဒါမျိုးတွေပဲရှိနေတယ်လို့သူမှန်တိုင်းပြောနေတာထင်တယ်ဟင်မဆက်ဆံတတ်ရင်ခင်ဗျားတို့ရံလို့ထင်းနေတာဆက်ဆံတော့ဘယ်လိုနေမလို့မိတ်ဆွေမိတ်ဆွေမိတ်ဆွေဟုတ်ကလားဗျာဟင်နာနေတယ်လို့ အဲဘယ်နဲ့တော့စိတ်ကူးရင်နိုင်သေးလားနာမီလို့လေဒါရင်းရတော့တာနည်းနည်းလေးနည်းနည်းလုံးမမြင်နိုင်ဘူးလားဘာဖြစ်လို့တုံးတာနာမီတို့ကိုစိတ်ကူးမရင်နိုင်ဘူးခမအပြင်ကတဘူတစ်ပါးလျှောက်ပြီးခရီးလှဲ့နိုင်သေးလားမအပြင်လည်းမလှဲ့နိုင်ဘူးလားဟုတ်ကလားဗျာနာနေတော့ကိုတတိဝတ်လွတ်သေးလားဒီလိုဆိုနာရာကိုမှိုက်ရင်ဘိုးတောင်အမှကြည်သေးဘိုးတောင်မှရသေးတယ် ဝင်လေထွက်လေရမှာတခါတလေရှူကောင်းဆိုင်ကောင်းဘေးသားလို့နှိမ့်ပြီးလိုက်လို့ဦးမယ်ဟိဟိနာရာမေးလိုက်လို့ရသလားတဲ့သူသဘောတာသိပါစေရသို့လို့လေဟုတ်ကလားဟိဟိုခုနကဟိုဘူးပြပြတ်တို့ဟုတ်ကလားဘွားသားတို့ကိုဘွားတိုက်လို့ရသလားတို့လိုက်လေချော့တောင်းတော့ဘယ်နဲ့တော့အင်းညာနာရာလေးလည်းသူ့ကိုဘွားတိုက်ပြီးမှမကြမလို့လေဟိဟိ ပြန်သူ့လိုက်ပြီးနေတာဆက်ဆံကြည့်သားမှာဗျာအာယုံမှန်သွားရင်မိတ်ဆွေဖြစ်သွားပါလိမ့်မယ်ဟင်ဟင်အာယုံမှန်နေတာဟာဒီကောင်ဟင်ဘုကလာကြီးกว่ากว่าသာကြီးกว่าပြောတာပါဟုတ်ကလားဗျာအခုကဘယ်နဲ့တော့မိတ်ဆွေလားกว่าသာလားတို့ကတော့မိတ်ဆွေတွေဖြစ်သွားလို့ပြီးထင်တယ်ဘယ်နဲ့ရတော့ရပေါက်ထားတာဗျာခင်ဗျားတို့တလောက်တော့မိတ်မိတ်တော့မိတ်ဆွေတော့ဖြစ်လို့ပြီးထင်တာပါနောက်ဖြစ်သေးဘူးလားဟင် မဖြစ်သေးဘူးတဲ့ဗျာဟင်အဲ့တော့မဖြစ်သေးတော့ခင်ဗျားတို့ကရန်လို့တော့သူကရှော့ပေးကြလားအေးရန်လို့ဒီသူကထောင်ထားလေပဲတော့တော့ဒါမလုပ်နေတော့ဟင်ဟင်ဟင်ဟိုအပြေကွာတာကမခံနိုင်ရုံတိုင်ရပြီးတော့ဒါဘုသူတိုင်မလုံးခင်ဗျားတို့ဟင်အဲ့ဘသူမှလည်းတိုင်မရဘူးလားခင်ဗျားသူ့ကိုလိုက်တင်ပေါင်းငါလွဲလို့ဘာတတ်တယ်ဟုတ်ကလားနာဘုံနာနီလေးရဲ့အပြင်းအပြော့ ဟုတ်ကလားအလင်းပြောအားဖြင့်လည်းသူတက်တယ်နေရာရွှေ့ရည်လည်းတက်တယ်ဒီလိုတင်ဟဲ့အဲ့ဒါလေးကိုသူ့ဖြစ်တင်လေးကိုစိတ်ဝင်စားသွားလို့အလိုက်လို့ဆက်ဆံတတ်လို့ရှိရင်ကောက်ပါလားဝေဒနာတစ်ခါတော့သဘောပေါက်သွားရင်လေဟင်အဲ့ဒါတိခံပြီးမှတ်ပါဟုတ်ကလားဗျာအဲ့တော့တို့ဒီလျောင်းထိုင်ရသွားဆိုတော့ဣရိယာပုတ်လေးပါမှာတို့ဒီကိလေသာအပူမသိသေးတဲ့ယောဂီဟုတ်ကလားဗျာ ဟင်ပြီးတော့စိတ်အထိုင်မကြသေးတဲ့ယောဂီဟုတ်သူဣရိယာပုလဲတရားနဲ့ဣရိယာပုလေးနဲ့ပဲလဲလမ်းပြီးမှတ်ကြည့်ပါလားဟင်ကလေးကျော်ဖို့တရားသလိုဟင်အမှတ်တည်တာနဲ့အိပ်ကျော်တာနဲ့တချို့တော့ကြအဲ့ဒါဟုတ်ကလားဟင်သူကလေးကျော်ဖို့သိတာလည်းဘာမှမခင်ဗျဟင်ဟုတ်ကလားဗျအဲ့တော့လဲတရားနဲ့ဣရိယာပုကို တို့နားချိန်လို့တတ်မှတ်ထားတဲ့9နာရီက3နာရီတို့မှာတုံးတူပါဟိဟိုဒီအပူပုတ်တွေလည်းကျေးစင်သွားပြီဒီလိုဆိုရင်ခန္ဓာမှန်ကြသွားပြီထင်တယ်ဟိစိတ်ကလည်းဟိုငုံညသွားလို့ကိလေသာမှန်လည်းကြသွားပြီဆိုတဲ့အချိန်မိမိစိတ်မကရက်တော့ဘူးဆိုတဲ့အချိန်ကျတော့တက်လက်လာမှတ်လို့ပူကောင်းတယ်ပူလို့ထွက်လို့တစ်ချောင်းနဲ့ဝင်တွေ့ခုလိုတစ်စိတ်ချုံးမရတာတော့ပိုးတောင်ကောင်းနေတယ်အဲ့ဒီခါကျမှသုံးပေးသားမှာဟိဟိ ဝိပဿနာပိုင်းတော့ဟိုအောက်ပိုင်းအလယ်ပိုင်းမသုံးပါနဲ့အထက်ပိုင်းကျမှသုံးလို့ခေါ်ဟင်အဲဒီခါကျကိုယ်စိတ်ကိုနိုင်ကိုဗျဟင်ဟင်သူခေါ်တော့အပနာသမာဓိလို့ခေါ်တာပေါ့မလုံးမရှက်မကလက်တော့တဲ့စိတ်လေဘယ်အာယုန်တို့တွေကောင်းလဲဟိုမဖြုံတော့တယ်လို့ဟင်ဆိုးလဲမတုံတော့ဘူးဟင်ကောင်းတာဆိုတာကြကိုအနိနာထသက်သာနိုင်တဲ့အချိန်ကြရင်ဟင်အဲဒီလဲလျောင်းတက်လက်လှမ်းပြီးမှကြည့်ကြဝင်လေထွက်တယ် အသွားလာအလုံးပူထင်ရှားဟုတ်ကလားဗျဒီချိန်တော့ဥပမပေးပါနဲ့အဲ့တော့တို့ထိုင်နာရဲ့ဟုတ်ကလားရထားရဲ့ပြီးတော့ဖိကြံရဲ့ဟိဟိဒီသုံးခုလေးကိုဥပပေးပေးပါဟုတ်ကလားဗျာဟိအဲဖရာကတော့ဘာတော့ညဒါလည်းသူသားသမီးတွေဟိနောင်သူ့မမီတဲ့သားသမီးတွေလွတ်တက်ခိုင်တာအောင်ဒါလည်းပြောထားကြပါသေးတယ် ဟုတ်ကလားအင်းဘာတော့ပုဏ္ဏသာပရံဘိက္ခဝေဘိက္ခုတဲ့ဟုတ်ကလားကိစ္ဆံတော်ဝကိစ္ဆာမင်တိပဇာနာတိဒါအတော်ပြောတာလေဟုတ်ကလားထီတော်ဝါထီတော်မိတိပဇာနာတိတဲ့ဒါရထာပြောတာလေဟုတ်ကလားနိဗ္ဗိနောဝါနိဗ္ဗိနောမိတိပဇာနာတိတဲ့ဒါကတို့ထိုင်နာကိုပြောတာလေဟုတ်ကလားဗျာတရားနောဝါတရားနောမိတိပဇာနာတိတဲ့ ဒါကလဲလျောင်းတာကိုပြောတာဗျာအဲ့တော့တို့အိယာဝန်ကနေလဲလျောင်းရင်လည်းလဲလျောင်းပုံလေးကိုတိအောင်လုပ်ပြပါလို့ဆိုလိုပြီးခုချိန်တော့ဒါတော့ပဲတွန်းရလိမ့်မယ်ထင်တယ်ဗျာပြီးတော့ယထာယထာဝပနတာကာယောပနိဟိတောဟောတိတထာတထာနာပသနာတိတဲ့ဒါကတော့ဣရိယာပုတ်တစ်ခုနဲ့တစ်ခုကြားလေဟိဟိုရရကနေထိုင်တဲ့ကာလကြာဟိုယထာလည်းမပြီးတော့ဘူးထိုင်တာလည်းမဖြစ်သေးတဲ့ကြာရှိသေးတယ်ထင်တယ် အဖေအဖေလေဟိအဲ့ဒါလေးတွေလည်းမလွတ်ပါသေးလို့ဆိုလိုကြဟုတ်ကလားဗျာအထိုင်ငါထားကြတော့ဟောဗျာဟိုထိုင်နာလည်းပြက်သွားပြီထတာလည်းမဟုတ်သေးဘူးဆိုတဲ့အချိန်ကဣရိယာပုတ်ချက်ကလေးရှိသေးတယ်ဟင်အဲ့ဒီချိန်လေးလေအဲ့ဒီချိန်တိုင်းသူ့တည်နေတဲ့အတိုင်းလေးပဲပြီးပြီးပြီးသားပါလို့ဆိုရတယ်ဟုတ်ကလားဗျာဟင်အဲတခါတလေသူရတ်တော့ရပြီးပြီမသွားသေးတဲ့ကာလဂျာခုလကလေးလည်းရှိသေးတယ် တွားတာလည်းမဟုတ်ရတာလည်းမဟုတ်လေဟင်တွားတော့မဲ့သေးသေးလေးလားဒါလေးတော့သူ့ရှိနေတဲ့ကိုတီနေတဲ့အတိုင်းလေးကိုတိအောင်လုပ်ပေးသမ်းပါတဲ့ဖရာခိုင်းသွားတာလေဟုတ်ကလားဗျာအဲ့တော့ဂိသံတော်ဝါဂိသာမိတိပဇာနာတိဂိသံတော်ဝါတွားခဲ့လို့ရှိရင်လည်းဂိသာမိတိတွားနေတဲ့အကြောင်းလေးကိုတိအောင်လုပ်ပေးသမ်းပါတဲ့ဟုတ်ကလားဗျာဟင်ဟင် အဲ့တော့သူတွားနေတာပဲတွားတဲ့အကြောင်းတိထားပေါ်လို့ပြောကြရရှိဘူးလားဟင်အေးကျွတ်တို့တိတာကြီးဟာဘာတော့ဟိုလှုပ်ရှားတာပဲတိတာတွားတာမှတိတိပဲနဲ့ဟင်ဘာကိုတိပြီးခြင်းလဲတဲ့အတူအကြောင်းခံတယ်တွားတာရဲ့အကြောင်းခံရှိသေးတယ်လေဟင်တွားသူရဲ့ပိုင်ရှင်ကရှိသေးတယ်လေဟင်တွားသူကရှိသေးတယ်လေဒါတိပြီးခြင်းလား စားရယူတော့လက်ဖွေးရတူွယ်လဲတူပေါ့ဟင်ဟင်အတင်းအကြောင်းကိုသိပြီခြင်းပဲဟုတ်ကလားဗျာသူစာကတော့ထုတ်ထားတဲ့ကောဂစ္စတိကတကမနံသင်္ကာရဏဂစ္စတိတဲ့မိခင်ထုတ်ထားတယ်လေတွားတာတခုမှာကောဂစ္စတိဆိုဘသူတွားတာလဲတဲ့ဟုတ်ကလားဗျာဟင်ဟင်မုန်းကြီးရေမတော်နေနေအိမ်မထိုင်တွားနေလားမလားဟင် ဟင်ဟင်ပြီးတော့ကပ္ပကမနာနဲ့သွားသူရဲ့ပိုက်ရှင်ကသူတို့ဟင်ဟင်လောကရောမေပိုက်ရှင်လူတဲ့ခင်ဗျာဟင်ဟင်လောကရောမေခင်ဗျာတို့ဟောပါလားဟင်ရန်တုတ်ထင်တယ်ဟင်ဟင်ရန်တုတ်ထင်တယ်ခင်ဗျာပြီးတော့သင်္ကာရဏဒိဋ္ဌိတစ်ဖက်ဆောင်သွားတယ် ဟင်လုံးကြရမယ်ခမညာတို့စိတ်ကြီးရလဲချနေစိတ်ကရပြန်ပြောတာခမကြီးကျုပ်ပြီးလက်ချနေကြပြောမှာခမစိတ်ကပြန်မပြောတော့လို့လားဟေးလူလူချင်းကခမအဲ့လိုသူ့ပုံချရင်ဘယ်လိုနေလဲလားဟေးခမကျုပ်ရဲ့ပဒနာလက်ချနေကြပြောမှာခမတို့တော့အလုံးကြရမယ်ဘယ်ကမှငါမြောက်ရောက်လာပါလိမ့်မလို့ ဟေးတို့ဒီမှာပြောနေလေဟင်းကိုသွားရင်မတတ်ကိုကိုယ်တိုင်အဲ့ဒီကပ်ပြီးတော့ဒီမှုကိုသိရမှာတယ်သွားမှုကြီးကိုစစ်ပေးခံတာဟေးဟေးသွားမှုကြီးကိုစစ်ပေးခံအိမ်မှာအဲ့ခါကတိလာလိမ့်မယ်ထင်တယ်အတွေ့အကြုံလေဟေးတို့ရတော့သွားတာတော့အပြင်ကြောင်းတော့တိတပေါ့ဟုတ်ကလားအပြင်မျက်စိဒီအပြင်ကြောင်းတော့ပဲတိမှာပေါ့ဟုတ်ကလားဗျာဟေးအတွေ့အကြုံသိရင်တို့အတွေ့မျက်စိရှိရလိမ့်ဦးမယ်ဗျာ ဟင်အဲ့ဒါဒီသုံးချက်ကလေးကိုပြည့်စည်ကျင်လို့သွားတာကိုမှခိုင်းတာပါတဲ့ရတာလဲဒီတိုင်းမှာပဲဟုတ်ကလားဟင်အင်းတို့ကတော့ထိုင်တာလဲဒီတိုင်းမှာပဲလဲလျောင်းတာလဲဒီသုံးချက်နဲ့ပါပဲဘယ်ဟာလို့လို့လှုပ်ချင်တာလှုပ်ယောဂီတို့လှုပ်တာမှမလားဒီသုံးချက်ကိုပေါ်အောင်သိပြရအောင်ဟုတ်ကလားအဲ့တော့ဒီသုံးချက်ကိုဟိုဘာတော့ဘုညာသွားရင်းနဲ့သွားရမင်းလားသွားရမင်းလားလို့လို့နေနဲ့ ဘာလို့လားလောကရောမေရန်တုတ်ပြန်ပြီဟင်ရန်တုတ်ပြန်ပြီဟင်သူတာမန်အတိချင်းဆိုရင်တော့ဒါဘယ်သူသားတော့ငါသွားတာပေါ့ဆုံးပါဟင်ဟုတ်ကလားသွားတဲ့တိုင်ကြီးအင်းဘယ်သူလို့ဆိုဒါတဲ့သူပြောတာမိုင်းတဘောမိုင်းအော်တာလာအောင်မှတယ်နဲ့ဟုတ်တယ်လေဘယ်လိုလာမှတော့ဟင်ဟင် ဟေးငါသွားတာပဲငါပိုင်တာပေါ့ကွာဒီလိုပဲပြောမှထင်တယ်ဘာလို့သွားတာတော့ဆိုဈေးဝယ်မလို့ဒါပဲပြောမှထင်ဟေးဈေးအောင်သွားမလို့ရုံတက်သွားမလို့ကြောင်တက်သွားမလို့လဲထုံသွားမလို့ဒါပဲခင်ဗျားတို့ပြောဟေးဘာပြောမလို့ဟုတ်ပါမလားတဲ့အမင်းပဲသွားမလို့တော့ဘာကိစ္စနဲ့သွားတာတော့ဘယ်လိုပြောတော့ကောင်းဆိုင်သွားမလို့ပြုတ်လို့သွားမလို့ဒါပဲပြောမှာလို့ဗျာခင်ဗျားတို့ ဟင်ဒါကအပြင်အကြောင်းကိုသိတဲ့ပုဂ္ဂိုလ်ကဒါလောက်ပြောပြောမှာဟုတ်ကလားသူကိုယ်ကိုယ်တိုင်ကိုယ်ခန္ဓာတွင်းကအရှိကိုအရှိတိုင်းစစ်ဆေးပြီးတဲ့ပုဂ္ဂိုလ်ဆိုကြွားတာပြီးယုံနာနံပါတ်မပါတယ်လို့ကြွားလို့ရပါလားသိကြည့်ရရပါလားယုတ်ကြည့်ရရပါလားယုတ်ကြည့်လည်းမရသိကြည့်လည်းရခဏတော့ဟုတ်ကလားလားဟိုနွားတလဲနဲ့လဲဦးကြီးကိုကြည့်သေးဟင် အဲ့ဒါလက်ဦးကြီးကြီးတယ်လေဒီခရီးရောက်ဘူးတဲ့ဟင်နွားကြီးတယ်လက်တက်ဆွလိုက်ရင်ပဲဟင်ဘယ်သူဒီသွားတယ်လဲဆိုဘယ်လိုပြောမလို့ဟင်ကိုယ်နဲ့စိတ်နှစ်ခုပေါင်းပြီးမှသွားလို့ရတာချင်းဟင်ဟုတ်ကလားဗျာဟင်အဲကိုယ်နဲ့စိတ်ပေါင်းပြီးမှသွားလို့ရတယ်ဗျာဟုတ်ကလားတရားသူရဲ့ပိုင်ရှင်သူတို့လောကရောမယ် ဟိလောက်ကြရမယ်ဟိဟိဒါသူတို့သွားတော့ကတော့ဒီစားမကြည့်ကြဘဲနဲ့ခုမှခုမှခုမှခုမှခုမှခင်ဗျားတို့ဟိဟိဟိသူသွားသူရဲ့ပိုင်ရှင်ကြည့်လို့ရှိရင်ဆန္ဒကမှမနှိုးစော်ဘဲနဲ့ဘယ်သူသွားမလဲဒီစိတ်ကဆန္ဒမနှိုးစော်ဘဲနဲ့သွားမလားဝရိယမှမနှိုးစော်ဘဲနဲ့သွားသွားနိုင်ဘူးဟုတ်ကလားဗျာ ဒါကဟိုတို့ကိလေသာကိုပယ်ပါပြီးတဲ့သူတော်ကောင်းတွေတွေ့ပြောတာတို့တော့လောဘခိုင်လို့သွားတာထင်တယ်ဟိလေလို့တာဘာလို့ဖို့လို့ထားတော့ဟုတ်ကလားဗျဆိုးရောင်းတာကောရုံတက်တာကောကြောင်းတက်တာကောဘယ်သူခိုင်လို့တော့ပိုက်ရှိသူတို့မုန်းကြရမယ်ခုနကတော့ပါတယ်ဟိဟိ လောဘနဲ့တော့ကသူတို့နှစ်ခုခိုင်းတာပဲတို့လုံးနေတာတဏှာကျုံနေထင်တယ်ဟဲ့တဏှာကျုံနေကြတဏှာကျုံဆိုရင်တဏှာကိုတိုင်ရှင်ဖြစ်ရမှာပေါ့ဟင်တူနာနာပါဘူးတဏှာကိုအပေါင်းကအပေါင်းကနဲ့ရောက်ခါထားတာထင်တယ်ဟင်အပေါင်းကတော့ပြန်ရေးလို့မရတဲ့အပေါက်ခံထင်တယ်အပေါင်းဆုံးဆိုင်ရောက်လို့ထင်တယ်ဟင်ဟုတ်လားဟင်တန်လို့ရသေးလားခင်ဗျားတို့ဟင်အပေါင်းဆုံးဆိုင်ရောက်နေတာဗျာ အဲ့တော့တဏှာဆိုလေတဏှာခိုင်းတာလုပ်နေရပြီဟုတ်ကလားဟင်ဟင်အဲ့ကြောင့်တို့ဘာကြောင့်သွားတယ်လဲလို့မေးလို့ရှိရင်တဏှာရိတ်ခါသွားစုမလို့ဟုတ်ကလားဗျာဟင်စရင်ငါပြီဟိုစရင်ငါပြည်စီစုတာလားလေချင်းပြည်စီစုတာလားအဲတို့ကတော့ဘာကြောင့်သွားမလို့ဟုတ်ကလား ဟင်ဒါတို့ဟိုခန္ဓာတို့ရဲ့ဖြစ်ပျက်ကိုပြီးပြီးရင်လည်းပဲပဲနေမကဘူးဟိုလမ်းလုံးတစ်ခုကိုဆိုက်လာဟုတ်ကလားအဲ့ဒီထိရောက်ပြီးတဲ့ပုဂ္ဂိုလ်သာခုနကတော့ခန္ဓာဝင်တော့သွားတာဖြစ်မယ်ဟုတ်ကလားလားတို့ယောဂီတွေမပေရသေးတဲ့ပုဂ္ဂိုလ်ဆိုရင်ပဲနေတော့တဏှာခိုင်းတာဟုတ်ကလားဟိတဏှာအတွက်လားပိုင်ရှိအတွက်ဟုတ်ကလားလူငါသွားပြီးတော့ဟင် သူ့လေသိစရာရှိသိပေါ်ရာထုံစရာရှိထုံပေါ်ရာဒီကိစ္စနဲ့သွားပြီးဒါပဲရှိမှာပေါ့ဟုတ်ကလားဗျာဟင်အဲ့တော့တို့ကဒီဟိုတွားလို့ရှိရင်လည်းပဲဘာလို့ရမလို့တွားမှုလေးကိုသိချင်ရင်သူရဲ့အဓိကတွားမှုဒီဖဝါမှာထင်လားဘယ်မှာတော့လားဝေဆောင်လေးဖဝါဟုတ်ကလားထိုင်းရတဲ့ကဝေဆောင်လေးနာဗျာ ဟုတ်ကလားဟင်ထိုင်တဲ့အခါမှာယောဂီတို့ဝေဆောင်ပြီးနာပြားတယ်နဲ့တွားတော့ဟောဝေဆောင်ပြီးဖဝါအဲ့ဒီဖဝါဒီယောဂီတို့တတိဟိုထားမဲ့ဖဝါပြန်ဟာရှုွက်ပဲဟုတ်ကလားလားမှတ်ထားတော့ဖြင့်သူတတိပြုစုပြောထောင်နေတဲ့ပုဂ္ဂိုလ်ဟာတတိမလွတ်တော်ဘူးတစ်ချက်မှကလေးမှတ်ပြီးကြတာမှာဘယ်နှံပြီးဒါပဲတယ်တော်တော်ပြီးဟုတ်ကလားညာနှံပြီး တော်ပြီတယ်ဟိဟိဟောအလားအလှမ်းနဲ့အမှတ်ကလေးကိုက်ရင်တော်ပြီဟုတ်ကလားဒီမှာရှုရဲနဲ့မသိတဲ့ရုံလေးခိုင်းနေတာလေပြီးအောင်ခိုင်းတာမဟုတ်သေးဘူးတဲ့အောင်ခိုင်းနေတာဒါလည်းသဘောပေါက်ဘူးညဟိဟိုအညွန့်ပြည့်ပြီးစိတ်တက်လွတ်မနေတော့ဟိုကြွားတယ်ချတယ်နှချက်မှတ်တို့ကြွားတယ်လှမ်းတယ်ချတယ်ဘုရားမှတ်တို့လွတ်မနေတော့အဲ့ဒါကပြီးအောင်လုပ်မှအာဘာလို့များ အဲမလုံနာတွေယူပေါ့ဗျာလုံတဲ့လူသားသားနေပေါ့ဗျာဟုတ်ကလားဗျာဟိဟိဒီမှာကိုရှုခွင့်နဲ့မှသိအတဲခိုင်းနေတာလေဟိတူပါတော့ပထမနေ့ကပြောကြတာထင်တယ်ဟဲ့ဟိအမှတ်ကလေးဒီမိမိမိတ်ဆွေထင်တယ်တတိတိမိမိဖေဟာတတိတိမိမိလာပြထင်တယ်ကျမ်းနာလေးနဲ့မှတ်ထားလေးနဲ့တွဲနေအောင်တခါရင်တော့မှားကောင်းရင်တွဲကနေစီကနေနဲ့ကိုတခါတည်းအမှတ်ကလေးနဲ့တို့အသွားလေးနဲ့လေ ဟင်အဲ့လိုလေးဖြစ်အောင်ဒါလေးကိုလေ့ကျင့်ပေးသားမှာဟုတ်ကလားဗျာဟင်ပယ်လန်းတယ်ညာလန်းတယ်ပယ်လန်းတယ်ညာလန်းတယ်နဲ့အဲခုနကဓမ္မရင်းနဲ့ဟိုပု္ပ္ပာတွေကအလိုလိုပြေရမှာဟင်လိုက်ပြီးတော့ဘသူဒီသွားသနီးနဲ့ဗျာလုံမနေနဲ့ဟိုသွားလုံမနေကြတော့သွားမေးမနေနဲ့ဖြေလိုက်မှမဖြေနဲ့ခင်ဗျားတို့မေးလို့ရတော့ဟုတ်ဗျာဟင်တတိယမေးမှဖြေပါဟင်ခင်ဗျားတို့မေးလို့ဖြေလိုက်မှမထင်နဲ့ဟုတ်ကလားဗျာ နဲ့တတိကဒုက္ခသူမေးနေလိမ့်မယ်ခုနအသုံးချက်လေအဲ့တော့အဲ့လိုလေးကဘယ်လန်းပြီးညာလန်းပြီးဒါလေးသာတို့မှတ်ပေးနေတာဟုတ်ကလားအဲ့တော့ယောဂီတို့ဈဉ္ညာကမ္မထာစီဖြန်းတော့ဘယ်နာဘယ်နာလောက်ဆိုရင်ဈဉ္ညာကမ္မထာရဲ့ဟိုလမ်းထိန်ဆိုတာသမှတ်ချက်ကလေးရှိသလားဟင်ဟိုဒီအသွားနဲ့ပြန်လေအပြန်ဆိုဟိုလမ်းပဲထိတ်အသွားဆိုဘယ်ထိတ်ရှိလား အဲ့ဒီလမ်းထိပ်ကိုဖဝါသိသလားသိသိသလားဟဝါနာသိတာမဟုတ်ဘူးလားခင်ဗျားတို့ညင်ရောမပြကြုတ်ပြန်ပြီးတော့ဟင်ဟေးစိတ်ကသိတော့သူကရချင်တယ်ပြောတော့တိုးဆောင်ဖဝါကြီးရှိတိုးတိုးကြည့်ခင်ဗျားတို့အာဘာဖြစ်လို့လဲအာတော့ဘာသူတို့ဟိုလိုပုံပြနေရမ်းဖြီတာတို့တူပါတော့ဗျာဟင်ဟင်အဲ့ဒီနေရာမှာရက်တော့ရက်နေပြီဟုတ်ကလားဗျာဟင် ရက်နေရာကနေပြီးဟုတ်ကလားသူရက်နေတာလေးကိုသူ့စိတ်ကဟိုအားမရမချင်းသူရပ်ပေးနေရမှာတယ်သူအားရပါရင်ဘာဖြစ်လာတော့လှဲခြင်းစိတ်ပေါ်တယ်လှဲခြင်းစိတ်မှမပေါ်ရင်ခင်ဗျလှဲလို့ကိုရဟင်လှဲခြင်းစိတ်မှပေါ်မပေါ်ရင်ရဘူးဟုတ်ကလားအဲတော့လှဲခြင်းနဲ့လှဲခြင်းတည်းဒါလာမှနေအဲ့ခါကျယုံကြည်တခါတလေစိတ်ကဘယ်ညှို့မှဘယ်ထင်ကြဗျ တခါတလေစိတ်ကညာညွတ်မှညာထင်တယ်ဗျခင်များတို့လှုပ်ချင်တယ်လှုပ်လို့ရပါလားအဲဒူပြောလို့ပါဗျာဟောငါကငါပိုင်နာပဲกว่าလားဘာပြောချင်သေးတော့ဟင်ဟင်ငါကငါပိုင်နာပဲกว่าပြောကြည့်လားဟင်ဟင်အာသူဘယ်လဲစိတ်ကဘယ်ညွတ်မှဘယ်လှဲ့တာဗျညာလို့မှဟိုညာကိုညွတ်မှညာလှဲ့ပေးရတာဗျဟုတ်ကလားဗျဟင်အဲ့ဒီမှာသေးသေးချာချာကြည့် ဒီကိုကြီးကိုဟိုလောင်းဆုံးရောက်နေတာကြီးကိုလာရလမ်းပြန်ပြီးတော့ရောက်ဖို့ရတော့ဘယ်လိုလက်ခေါ်သွားတယ်လဲပေးချကြီးပါဟင်အဲ့ဒါယထာဝါယထာယထာဝါပနာတကာယောပဏီတော်ဟောတိဆိုတာအဲ့ဒီဣရိယာပုဂျာကာလာကိုပြောတာလေဟင်အဲ့ဒီလှည့်နေတဲ့အချိန်ဟာယထာကောဟုတ်သေးလို့လားသွားတာကောဟုတ်သေးလို့လားအဲ့အဲ့ဒါဣရိယာပုပြက်ခေါ်တယ်အဲ့ဒါကိုယထာယထာဝါပနာတကာယောပဏီတော်ဟောတိဟုတ်ကလား တထာတထာနာပဒါနာတိဆိုတာသူ့ရဲ့ဟိုကိုရဲ့ဒီနေပုံအတိုင်းလေးကိုသူတည်တဲ့အတိုင်းလေးပြပြပေးဆောင်ပါလို့ဆိုလိုတယ်ဟုတ်ကလားအဲ့ဒါဟိုရထားလည်းမဟုတ်ပွားတာလည်းမဟုတ်သေးတဲ့ဂျာကာလာဣရိယာပုတို့ဟာတော့ပြောရင်တော့ဣရိယာပုတ်ပြက်လို့ပြောမှတယ်လေဟင်ဟင်ဂျာဣရိယာပုလည်းပြီးတော့ဘူးလေတွားဣရိယာပုလည်းမဟုတ်သေးဘူးဗျအဲ့ဒီဂျာလေးရတာဣရိယာဂျာခုလာဣရိယာပုပေါ့ဗျ အဲ့ဒါလေးတော့သူတီးနေတဲ့အတိုင်းကြည့်ပြီးတယ်လားမာတဲ့ဟုတ်ကလားဗျာဟင်အဲ့ဒီမှာဒီစိတ်ကနေပြီးတော့ဒီကိုကြီးကိုလာလန့်ရောက်အောင်ဘယ်လိုညွတ်ပြီးဆွခေါ်သွားတယ်ကြည့်ပြီးတမ်းပါဟင်ဟင်အဲ့ဒီမှာပိုင်ရှင်ကိုသဘောပေါက်လာပါလိမ့်မယ်ဟင်ပိုင်ရှင်သဘောပေါက်လာပါလိမ့်မယ်ဟင်မမေးပါလားဗျာအဲ့ဒီကနေလာလန့်ပြန်ရောက်တော့ရောက်တာနဲ့ ကိုထွက်ချင်နိုင်ထွက်လို့ရသလားဟင်အဲဒီမှာရတဲ့ရတဲ့သူရရတာဟိုဟိုရစိတ်နဲ့ရယုတ်ကဒီတိုင်းကြီးဖြစ်နေရင်မှတ်ချက်ယူရပုဂ္ဂိုလ်ဟောရတဲ့ပဲမှတ်နေရမှာထင်တယ်ခြေဣရိယာပုသူအမိုးရာတစ်ခုအစ်စ်ကိုဟင်မပြောင်းတိုင်းမပြောင်းခင်တော့တို့သူ့ရှိတဲ့အတိုင်းမှတ်ပေးနေရမှာထင်တယ်မှတ်တမ်းယူတဲ့ပုဂ္ဂိုလ်ကလေယောဂီတို့ကမှတ်တမ်းယူနေတယ်ထင်တယ် အဲမှတ်ချက်ယူတယ်အဲသူမှတ်ချက်ယူတယ်ကြည့်ဦးသားရက်တေရက်တေတာမှတ်နေအဲမှတ်နေတဲ့ချိန်လေးမှာစိတ်ကလေးကဖြတ်ထုတ်တခါတဲ့ဘယ်ဘက်ကိုပြေးကလိုက်မှဘယ်ကစထွက်ရတာတဲ့ဟင်ညာဘက်ကိုပြေးကမှညာကစထွက်ရတာဗျဟင်သူပြောတဲ့အတိုင်းဟုတ်ကလားဟုတ်မယ်မထင်ပါဘူးနောက်ကနေဝေလေးလေးလိုက်လာတယ်ထင်တာပဲဟင်ဟုတ်ပါမလားဗျာသူပြောတဲ့အတိုင်းဟင်ဟင် အဲ့ဒီတိုင်းလေးတို့မှတ်နေရမှာဗျအဲတခါတော့လာရလန်းထိပ်ကြရောက်ဒီတိုင်းပဲထင်တယ်အဲတခါဟိုဘက်ထိပ်ကြရောက်ဒီတိုင်းပဲထင်တယ်အဲ့ဒါလေးကိုသိချီလက်ချီမှတ်ပြီးသားပါဟုတ်ကလားအဲ့လိုမှတ်တဲ့အချိန်မှာတို့မှတ်တာလေးကတော့တဖွာလေးတမှတ်ကြတယ်လေတို့တော့တဖွာဆိုတဲ့ထဲမှာ၄ချက်လောက်ရှိနေမယ်ထင်တယ်စာကတော့၆ချက်တိခွဲပြတယ်တို့တော့များလုံးပါတို့၄ချက်လောက်တိတော့ပြီ ဟေးဒီလိုဟိုကျမ်းပြင်ကနေကြွလိုက်တာရှိသေးတယ်လေဒါကတစ်ချက်တယ်လေကိုမူရတစ်ချက်ပြီးတော့ဒီလိုရှေ့ကို ထိုးပို့လိုက်တာကအမူရတစ်ချက်တယ်လေသူလူတဲ့နေရာရောက်တော့လွတ်ချလိုက်တာကမူရတစ်ချက်တယ်လေဒါပြီးကျမ်းပြင်နဲ့ထိလိုက်တာကမူရတစ်ချက်အဲ့ဒီလေးချက်တူပါမလားဟင်ဖဝါပြင်လေးတတိကထာယုံနဲ့ဒီလေးချက်လုံးလို့ဘုံမသိနိုင်ဘူးလားသူကတော့တစ်ချက်ပြီးတစ်ဆင်ပြီးမှတစ်ဆင်သွားတာကိုဗျ လေးချက်သုံးပြုံသွားတာမှမဟုတ်ဖဲနဲ့ဟုတ်ကလားဗျာဟိုအဲ့တော့ဒီကြွနေတဲ့အချိန်လေးမိမိဘဝခံစားရတာလေးတစ်မျိုးဖြစ်ပါလိမ့်မယ်ဟင်ပြီးတော့ထိုးလွတ်လိုက်တဲ့အချိန်ခံစားရတာတစ်မျိုးဖြစ်ပါလိမ့်မယ်ဟုတ်ကလားဗျာပြီးတော့လွတ်ချလိုက်တဲ့အချိန်ခံစားရတာတစ်မျိုးဖြစ်ပါလိမ့်မယ်ပြီးတော့ကြမ်းပြင်နဲ့ပြန်ပြီးတိုက်ခိုက်လိုက်တဲ့အချိန်မှာခံစားရတာတစ်မျိုးဖြစ်ပါလိမ့်မယ်အဲ့ဒီဝေဒနာလေးချက်တူပါမလား မတူးနိုင်ဘူးအဲ့ဒါလေးကိုခေါင်းအေးအေးစိတ်ထိုင်ကြကြပါမှာပဲထင်တယ်ခေါင်းအေးအေးစိတ်ထိုင်ကြကြကတော့ယောဂီတို့အိမ်သာတက်ထာတောင်ပါသွားပါစေတန်တဲ့နေရာမဟုတ်အိမ်သာတက်ထာတောင်ပါသွားပါစေခေါင်းအေးအေးစိတ်ထိုင်ကြကြဆိုတာကြီးอ่ะဟင်ဟင်ဟိုတို့ရွာတယ်လို့ငါနွားမနေလို့လို့လုပ်เสียရှိသေးလားမရှိပါဘူးဗျဒီလုံးတက်လုံးရှိတာပါဟုတ်ကလားအဲ့တော့ခေါင်းအေးစိတ်ထိုင်ကြတာကတော့သထုံးဝင်ကလေးက ရာမသိမချင်းမပြောလိုက်ချင်တော့တာပါပဲသခန်းတော့ကုန်ပြောချင်ပါဘူးဟေးဟေးမသိမချင်းမပြောချင်တော့တာပဲလို့ဟုတ်ကလားရွာတဲ့ရောက်တော့ကောတောကရှိလို့ရတာလားဝရိယရှိလို့ရတာလားဒီဝရိယရှိတို့လိုက်ဘောဗျာတောကဘာလို့ထားမှာဒီရွာတဲ့လည်းဒီလိုပါပဲဗျာဒီလိုပါပဲဟုတ်ကလားဗျာဟေးအဲတောကရှိလို့ရတာမဟုတ်ပါဘူးလောဘရှိလို့ရတာမဟုတ်ပါဘူးဝရိယရှိမှရတာပါဟုတ်ကလားကံရှိမှရတာပါကံမပါဘဲနဲ့ဟောလုံတိုင်းဖြစ်လို့လား ညံရှိမှသက်တာတာပါညံမပါဘဲနဲ့ကိုဖြစ်သလားဟုတ်ကလားဗျာဟင်အဲ့တော့ဒီတော့ကဟင်မာနတို့တို့လောဘဒီသုံးချက်ကိုတို့ပါတော့ကာညာဝရိယလေးနဲ့အသာထုတ်ပြီးလောက်ရမှာပဲဗျာဒါဆိုကိုယ်ပိုင်လုံးမဖြစ်နိုင်ဘူးလားဟင်ဟင်ဟောမာနတော့ကလောဘသူတို့ခိုင်းတာလို့ရင်ယောဂီတို့ကိုယ်ပိုင်လုံးမရှိဘူးဟုတ်ကလားဒီလိုဆိုရွာထဲမှာကိုယ်ပိုင်လုံးရှိကြလား ဟောမတုံမေးလို့ပါဗျာကြွားတဲ့ကြောင့်ကိုယ်ပိုင်လုံးနဲ့ဘာဗျာလားဟင်ကြွားတဲ့ကြောင့်ဒီလိုပြောရပါမလားဟင်ဘာဖြစ်လို့တော့ဟင်ပါတော့ဟင်မှန်တာကိုရွာတဲ့မပြောရဘူးပေါ့ဟင်မှန်တာရွာတဲ့မပြောရဘူးပေါ့ဘယ်လိုလုပ်လဲဟင်မှန်တာရွာတဲ့ပြောရဘူးလားအာမလက်မခံတာလည်းမပြောရတာအတူတူပေါ့ဗျာဟောဗျာသူတို့ရွာတွေကမှန်တာလက်မခံတဲ့ရွာတွေတဲ့ ဘယ်ဟာတော့မနာစိန်ကောက်တာခဏမျိုးတွေဟောမျိုးတွေဟောလက်ခံလားအမျိုးလည်းလက်မခံဘူးတဲ့ဟာဒါရင်မှန်တာပြောမရတော့ဗမာပြည်ပေါ့ဟိဘယ်လိုပြောရမလို့ဟိဟိဟိအဲ့တော့တို့ကာညံဝရိယလေးနဲ့ကြွားတယ်လေလို့ရင်ကိုယ်ပိုင်ဖြစ်ပါတယ်ဗျာဟုတ်ကလားအဲ့တော့ဒီခေါင်းအေးအေးစိတ်ထိုင်ကြကြထားသွားသခန်းတွင်းနေမဟုတ်ပါဘူးဗျာမသိမချင်းယူသွား ဟုတ်ကလားအဲ့တော့ဘဝပြင်ကိုမှတ်တော့လေခေါင်းအေးအေးစိတ်ထိုင်ကြကြလေးနဲ့မှတ်ပြီးတမ်းပါဒီမှာတော့တခါတလေဘဝမှာစိတ်ရောက်နေရင်ကာယမဖြစ်နိုင်ဘူးလားဘဝပေါ်မှာဘဝပြင်မှာပေါ်လာတဲ့ခံစားမှုလေးပေါ်မှာစိတ်ရောက်နေဝေဒနာကောမဖြစ်နိုင်ဘူးလားပြီးတော့ယောဂီတို့တတိကအားနေတော့သွဲစိတ်ကတထောင်နဲ့တွက်ပြီးအပြင်ထုတ်ထုတ်သွားတော့ဟောစိတ်ဓာတ်ဟောအတွေးကြနဲ့မဖြစ်နိုင်ဘူးလားအဲတခါတလေဈဉ္ညာမှာ ဈဉ္ညာကမ္မထမ်းတာသိဖြန်းနေရတယ်သူများအတန်နေကားတန်နွားတန်နေကောမကြဘူးလားဓမ္မရောမဖြစ်နိုင်ဘူးလားဒါရင်ဈဉ္ညာကမ္မထမ်းတဲ့နိဗ္ဗာန်တိကျပါတာပေါ့ဗျာထိုင်မှမမဟုတ်ပဲနဲ့ဟင်ဘယ်နေရာကသွားသွားသိပြီးဒီလေးဌာနကလို့လို့ဘယ်မှသွားဘူးလေဟင်သိပြီးလေးဌာနသွားနေရင်တို့တတိယဟောနွားကတို့ဟူစကြက်သွားရင်နွားကြောင်းသားလည်းဟူစကြက်ပါရသလိုဟင်တို့တတိလည်းဘာနေရာမှာပဲထင်မလား အဲ့တော့တို့ဒီဖဝါပင်လေးကာပြီးဖဝါပင်မှာစိတ်ဟိုတီးနေလို့ရှိရင်လည်းအဲ့ဒီစိတ်တီးနေတဲ့နေရာမှာဝေဒနာလည်းပါနေမှာပါစိတ်လည်းပါနေမှာပါဓမ္မလည်းပါနေပါတယ်ဟုတ်ကလားအဲ့ဒီအဲ့ဒီဓမ္မကြတော့တကယ်အစ်စ်ဓမ္မလာပါလိမ့်မယ်ဟုတ်ကလားဗျာတို့နာသီဝါကမှတ်တော့အေးမှုနှွေးမှုဆိုတာဒါအေးသဘောနှွေးသဘောဟာဓမ္မမဟုတ်ဘူးလားဒီလိုကဖဝါကအေးမှုနှွေးမှုမရှိနိုင်ဘူးလားသူလည်းအေးသဘောနှွေးသဘောဟင်ဒီပရမဓမ္မတော်တွေ့နေမှာတဗျာ ဟုတ်ကလားလားအဲ့ဒါလေးကိုသိရှိရှိနဲ့မှတ်ပြီးသားပါဟိဒါဝိညာဉ်ကမ္မထာလေတကယ်လို့ယောဂီတို့အဲ့ဒီဘဝလေးဟိုလှမ်းလိုက်တဲ့အချိန်ရှုွက်နဲ့မှတ်သိမတည့်ခဲ့လို့အဲ့ဒီရဲ့ကြွားတာလှမ်းတာခြားတာထိတာဒီလေးခုရဲ့လှုပ်ရှားမှုမတိဘူးဆိုရင်15မိနစ်ဆိုရင်ကြွက်သားတောက်ပါခင်ဗျာတို့ဆောက်ချင်တော့ဟင် လမ်းလျှောက်ရမယ်ဆိုတော့ပြင်းတော့မန္တတိုင်ကြောပေးနေတော့အဆောင်လည်းမပြန်ရဲလေအဲ့တော့မန္တတိုင်ကြောပေးလို့ဟိုပါဒလာတို့ယောဂီတွေလေအာအဲဟိုဘယ်လိုပြောလို့ဒါဟိုဈေးညာလည်းမဟုတ်ထိုင်တာလည်းမဟုတ်ဆိုတော့ဈေးကြံပြက်ပြောရမလားဘယ်လိုဘယ်လိုတတ်မှလည်းရမလို့ အဲ့ဒါသူ့သူ့လှုပ်ရှားမှုမမြင်ရင်ကြွက်တက်သွားတာနောက်ကျောခေါ်ပလာဟိနောက်ကျောကြီးတောင်းသွားတယ်ဟုတ်ကလားဗျာအဲ့ဒါဆို စိတ်လည်းမဝင်စားတော့ဘူးဆန္ဒအားလည်းကျသွားပြီ၆လိုရဲ့စိတ်လည်းရှိဘူးဟုတ်ကလားဟင်အဲ့တော့ဒီဖဝါလေးကိုစိတ်ပါလက်ပါခေါင်းအေးအေးလေးနဲ့ဘယ်ဟန်သည် မှတ်တာတော့ဒါပဲလေတို့ဖဝါပြင်လေးကလေဘယ်ဟန်နေဆိုတဲ့ထဲမှာအစိတ်ပိုင်း၄ခုထင်တယ်ဟုတ်ကလားဒါကယောဂီတို့အကျမ်းစာနဲ့ပြောတာလေ ဒါကတော့6ချက်တိခွဲတယ်ခွဲမလို့လေ၄ချက်ဟာအဓိကပဲမတူဘူးအဲ့ဒီ၄ချက်ခေါင်းအေးလေစိတ်ထိုင်ကြလေသူထေရှားလေပဲလေအဲ့ဒါလေးပေါ်လာလို့လှုပ်ရှားမှုမြင်စိတ်ဝင်စားသွားတော့တာဟင်စိတ်ဝင်စားသွားရင်ဟိုတို့ခန္ဓာမှန်ကတောင့်တင်းခြင်းဖြစ်နိုင်မှာဟုတ်မလားဟင်ကိလေသာမှန်ကဝင်ဦးမလားအဲ့ဒီခါကျယောဂီကိုစိတ်ဝင်စားသွားရင်တို့ပါတော့ဟိုလောက်ခရရသူဟာမျက်နှာလေးပြုံပြုံပြုံပြုံဖြစ်တယ်လို့ဖြစ်လာလိမ့်မယ် ဟင်ဟင်အဲဒီတိုင်းကြီးကတော့လုံခမရတဲ့လုံသားကြီးပဲလို့တော့ဟင်ဟင်အဲသူတို့လည်းဟွာတယ်နဲ့နတ်တလူပေါ်တာဖြစ်လိမ့်မယ်ထင်တယ်လုံခမရတော့ပဲလို့မက်တဲ့မက်တဲ့နဲ့နေမှာပါဗျာဟင်အဲ့ဒီဈဉာကမ္မထာအရေးကြီးဆုံးပါဟုတ်ကဲ့ရိုးရိုးသေးသေးလုပ်ပေးပါမှာအဲ့ဒီဈဉာကမ္မထာမှာသူပြောတဲ့အတိုင်းဘယ်လမ်းသည်ချုပ်ွက်နဲ့မှတ်စိတ်ကလေး လာနာလေးနဲ့မှတ်ထားလေးတွဲမိသွားဟုတ်ကလားညာလန်းပြီးဟုတ်ကလားအဲနှမ်းတယ်လို့ဆိုတော့ရှုွက်ကလေးနဲ့နှမ်းတယ်လို့မှတ်လိုက်တဲ့မှတ်သိကလေးတွဲသွားအောင်ဒီလိုလုပ်လိုက်လို့သူ့လှူရှားမှုမြင်သွားရင်ဒီပထမထိုင်ကဟိုတို့အော်ပိုင်းကသွေးကြောလေကြောတွေဖိထိုင်ထားရတာတယ်ဗျဖိထိုင်ထားလို့ဒီမှာအပူအောင်းနေတာဒီသွေးလေအသွာလာမမှန်တာတွေကမပြေနိုင်ဘူးလား သူလည်းပြေနိုင်တယ်ဒါအဲ့ဒီဖြစ်ပြမြင်မှပြေတာလေဖြစ်ပြမမြင်ခင်ဗျအဲ့ဒါတရားပို့ပြီးတော့တောက်လာတယ်ဟုတ်ကလားဗျာပြီးတော့ဒီငါတို့ဒီလိုလေးမှဟိုဈဉံကမ္မထမှလိုက်လို့သူ့လှုပ်ရှားမှုလေးတွေမြင်နေလို့ရှိရင်ဒုတိယထိုင်အတွက်ဒါနှိုးပြီးသားကောမဖြစ်နိုင်ဘူးလားဗျာဟေးအတွေ့အတင်နှိုးကြနေမှာဖြစ်ပြမြင်ရတာဟုတ်ရဟေးအဲ့ဒါသူ့ကိုဓာတ်နှိုးပေးထားတာခေါ်တယ်ဟေးဟင်းအဲ့လိုအကျိုးကိုလည်းသူရသိနိုင်ပါတယ် ဟုတ်ကလားဗျာပြီးတော့တို့ဒီဈဉ္ဉံကမ္မထံကိုတို့ပြောတဲ့အတိုင်းလေးခေါင်းအေးစိတ်တိုင်ကြရတယ်သူ့လှုပ်ရှားမှုမြင်အောင်မှတ်နိုင်တဲ့ယောဂီဟာဒီပထမထိုင်တဲ့အားဒီဒုတိယထိုင်တဲ့အားကိုလာမပေါင်းနိုင်ဘူးလားအဲအာနဥအာနခုဒီပထမထိုင်နဲ့ဒုတိယထိုင်ရအောင်သူနဲ့တို့တရားထိုးပေးထားတာလေထက်သွဲပေးထားတာလေဒီလိုဆိုရှိအာနနောက်အားထက်သွားရင်ပို့ပြီးတော့ဒီမှာအားကောင်းမလာနိုင်ဘူးလားအဲဒါအတွက်ကိုယ်ရည်ရွယ်ပါတယ် ဟုတ်ကလားဗျာဒီအပြင်းပြေခိုင်းတာမဟုတ်ပါဘူးအဲ့ဒီဈဉ္ဉံကမ္မထမှာကျင့်ညက်ရင်ထိုင်ကမ္မထမကြောက်တော့ဘူးဟိဈဉ္ဉံကမ္မထမှာယောဂီတို့မကျင့်ညက်ရင်ထိုင်တဲ့ကမ္မထကြောင့်ယောဂီတို့ခက်ခဲတွေ့မယ်သဘောပေါက်ခလားဟိထိုင်ဈဉ္ဉံကမ္မထကောအရေးမကြီးဘူးလားဒါမှမဟုတ်ကိုယောဂီတို့မနဲ့အဲ၃နာရီကိုကအချက်ပေးလိုက်တော့ဘယ်ကသလောက်ရလဲဘာဖြစ်လို့တော့ ဟင်တွေးနှိုးထားတာလေတွေးနှိုးထားတာဒါနှိုးထားတာဒါမှလေးလိုက်တိုင်းကျတော့တွေးပြက်လည်းနေပြီလေဒါမှဖြစ်ပျက်ကိုမှတ်တာနဲ့ကိုမှတ်လို့တဲ့နေရာဖြစ်ပျက်မြင်ရမှာပေါ့ဟင်အရေးကြီးလို့ထိတ်ဆုံးကပေးထားတာဗျဟင်ထားတာနဲ့လေဥမမထားတာနဲ့ယောဂီတို့ထိုင်ညတွေးကထိုင်နေပြီထင်တယ်ဟင်သုံးနာရီကထိုင်ညဟိုဘယ်လိုနေမလဲတာနင်းဟာဟုတ်ကလားဗျာဟင်ဟင် ၄နာရီကြာမှသင်ညာလျှောက်ကြတာပေါ့၃နာရီထိုင်ကြဘယ်လိုနေမလို့အငိုင်းနေမှာပါတော့ပုတ်သိညုကမထမ်းလားအဲ့ဒီခါကျခင်ဗျားတို့ပုတ်သိညုကမထမ်းဖြစ်မယ်အဲ့တော့ဓာတ်နှုတ်ကမထမ်းဆိုတာကိုသိကြအောင်လို့ပြောပြတာလေဟင်အဲ့တော့၃နာရီကတည်းကဒီဓာတ်နှုတ်ဓာတ်လို့အဲသူတွေကလှုပ်ရှားနေပြီအားကောင်းနေပြီလက်ပတ်နေပြီဆိုရင်ထိုင်းဓာတ်နဲ့သူဖြစ်ပြနေနိုင်တယ်ဟုတ်ကလားဗျာအဲ့တော့ ကိုကနှိုးထားတာလေး၄နာရီထိုင်တယ်ထိုင်တော့ငြိမ်ခိုင်းတဲ့အတွက်တခါဟိုသွေးတွေကငြိမ်သွားပြန်ရောအဲ့တော့9နိုင်နဲ့6နိုင်ကျနှိုးလိုက်ကြအောင်သို့လားဟင်ဟိုကားပြက်ကြီးများဆိုရာတိုင်းရာတိုင်းတို့ဘာတော့ခေါက်ဆင်းဆင်းကန်ရသလိုနေမှာဟင်ကားပြက်ကြီးဘယ်လိုနေတော့ဟင်ကြပြီဘယ်လိုတော့ဟင်နောက်တစ်ခါပြန်သွားကြည့်တော့ဘယ်လိုတော့ဟင်ခေါက်ကြီးကန်ကန်လှည့်ရတာထင်တယ်ဟဲ့အခုလည်းဒီတိုင်းကြ ဟင်တထိုင်ထိုင်လိုက်လို့တရားသွေးလေဟိုမငင်ညွတ်လို့သွေးထိုင်သွားတာလေးကိုဒိန်းကြံနဲ့ပြန်ပြန်နှုတ်ပေးနေရတာဟင်ဒါဟိုည9နာရီထိအောင်ထင်တယ်ဟင်ဟို7နာရီအတွက်ကို9နာရီရတယ်လို့ပြီးတော့အဲ9နာရီထိအောင်ဒီတိုင်းယူသွားမယ်တရက်အတွက်ကိုမနေ့3နာရီကည9နာရီထိအချိန်မပြဲဆက်လက်ပါသွားအောင်လို့တို့ဒီလိုလုပ်ပေးတာဟင်ဒီလိုဆိုဘိညာကမ္မထာအကြောင်းသိပါလားဟင် ဟောထိုင်တာလည်းသိတော့ပါပြီပြီးတော့မတ္တရထာဟောဈဉံသိရင်မတ္တရထာလည်းသိတာပဲဟုတ်ကလားအဲ့တော့ဒီဣရိယာပုတ်၄ပါးဣရိယာပတာပပပိုင်းမှာယောဂီတို့အတွက်လူရင်းဒီဈဉံကမ္မထာသူ့မှာအထိုင်ရောဟိုအသွားရောနှစ်ခုလုံးပါသွားတာတယ်ဟင်ထိုင်တယ်လဲဈဉံတယ်လဲမဟုတ်လားပြီးတော့ရတယ်လဲဈဉံတယ်လဲမဟုတ်လားဟိုဘက်ထိတ်ကြရဈဉံဒီဘက်ထိတ်ကြရဈဉံတယ်ဟုတ်ကလားဗျာအဲအဲ့ဒါလေးအတွက်ဘုရားရှင်က ဣရိယာပဒါပပပါလို့တို့ယောဂီများအတွက်ပေးထားပါဗျာဟင်ဒီဣရိယာပဒါပပပိုင်းလေးသာကျင်ညက်သွားရင်ရွာတဲ့ကြတော့ဟောဣရိယာပုကဘယ်နှပါတူတို့ဒါပဲထင်ဟင်သွားရင်အလုံးလို့ရတာရဲ့ရရင်အလုံးလို့ရတာရဲ့ထိုင်ပြီးအလုံးလို့ရတာဒါပဲရှိထင်တယ်အဲ့တော့ဒါနာတို့ကျင်ညက်သွားရင်ရွာတဲ့ဟိုဒါအသုံးမဝင်နိုင်ဘူးလားဟင်ဟုတ်လားသွားနေရလို့ကမ္မထံပြက်တကွာပြောဖို့လူသေးလား ဟေ့ခရီးသွားနေရလို့ကမ္မထံပြတ်တော့ကွာပြောလို့လူတော့ဘူးဟုတ်ကလားဗျာအေးဒါဒီနည်းဒီဖရာလက်ထက်တုန်းကတာဝတိပြည်သူပြည်သားတွေသုံးတာပါဟေ့ဟေ့ဒါတာဝတိပြည်သူပြည်သားတွေကိုဟိုတို့ပါတော့ဟိုအိမ်အောင်သားမွေးအလုပ်လုပ်ရင်းနဲ့ဒီလိုမှတ်ပြီးတော့သောတာပန်ဖြစ်သွားတာဟုတ်ကလားဗျာဒီလိုဆိုဟွာလားဟဲ့အိမ်သုံးကမ္မထမ်းနေတယ်ဟဲ့အိမ်သုံးကမ္မထမ်းဟေ့ အဲ့တော့ရွာထဲကြတော့ကမ္မထမ်းထိုင်ကြတာမှာတီတော့တင်နှန်းတဲ့ယူမှာပဲဟုတ်ကလားရွာထဲကြသွားရင်ကမ္မထမ်းထိုင်နိုင်မှာမလားပါရင်ကောဟုတ်ကလားဒီရေချိုးရင်ကောအဲရွာထဲကြမှာကမ္မထမ်းထိုင်ညဒီမှာရွာထဲကမ္မထမ်းထိုင်တော့အောင်တင်နှန်းပေးလိုက်ပါဗျာဟုတ်ကလားဟင်တင်နှန်းရောက်အောင်ယူနိုင်မှာမလားဘာတော့အောင်လက်မရမှာလားရှုံးလက်မရမှာလားပါတယ်ဗျာ တခုတော့သိကြတယ်ဟုတ်ပါတယ်ဗျာဟုတ်ဗျာမအောင်ရှုံးပါပဲလေဟေးဟေးလာကြဲကဟိုအောင်မလဲမသိရှုံးမလဲမသိဆိုရင်ခင်ဗျားတို့တော့ရှုံးစကြဲကဒူးလောက်တင်မှရင်လောက်ကြတာထင်တယ်ဟင်အိုခေါင်းမရွတ်တဲ့အိုးကိုဒူးလောက်ကတင်မှရင်လောက်ပဲလာကြတယ်ခေါင်းထိမရောက်ဘူးဟင်အောင်တာတဲ့ပိုးအောင်ရမယ်လို့ပြောသမ်းပါတွန်းနိုင်မှာမလား အာအောင်မလားမသိရှုံးမလားမသိဆိုကမတော်ရှုံးမိခင်ဟုတ်ဘယ်လိုပြောမလို့တော့ภาษาပြောနေမှာပါပဲဟိဟိภาษาပြောနေမှာပါပဲဗျာအေးအဲ့ဒါဈဉ္ညာကမ္မထာမှာယောဂီတို့အာထုတ်တတ်အောင်လို့ဒီဣရိယာပဒပပါပိုင်းဟောတာပါဟိဒါလည်းဟိုတို့ထိုင်ကမ္မထာပြီးရင်အရေးကြီးဆုံးကမ္မထာထင်တယ်ဗျအရေးကြီးဆုံးကမ္မထာမို့ ဒါကိုအလုံးပေးတရားတစ်ခုဖြစ်နေဟောပေးတာပါဗျာကဲနာကြပါ